ယောမဩရစာအခန်းကြီး73အငယ်1မှ9အစိုးရသောမင်းအာနာဇက်၏အုပ်ဆိုးခြင်းကိုလူတိုင်းဝန်ခံစေအကြောင်းမူကားဘုရားသခင်၏အခွင့်မရှိလင်မင်းအာနာဇက်မရှိအာနာဇက်ရှိသည်မြသည်ဘုရားသခင်ခန့်ထားတော်မူရာဖြစ်သည် ထိုကြောင့်မင်းအာနာကိုဆန်တော်သူသည်ဘုရားသခင်စီရင်တော်မူရာကိုဆန်တော်သူဖြစ်၏ထိုတို့ဆန်တော်သူသည်ယာဇဝတ်ကိုခံရမည် မင်းမူကားကောင်းသောအကျင့်ကိုကျင့်သောသူကြောက်ဖို့ဖြစ်သည်မဟုတ်မကောင်းသောအကျင့်ကိုကျင့်သောသူကြောက်ဖို့ဖြစ်၏မင်းအာနာကိုမကြောက်ဘဲနေခြင်းသလိုကောင်းသောအကျင့်ကိုကျင့်လော့ကျင့်လျင်မင်းအာနာကြောင့်ချီးမွမ်းခြင်းကိုခံရလိမ့်မည်မင်းဒီကားတင်ဤအကျိုးလိုငှာဘုရားသခင်အစီကံဖြစ်၏မကောင်းသောအကျင့်ကိုကျင့်လျင်ကြောက်ခြင်းရှိစေလော့အကြောင်းမူကားမင်းဒီအချင်းဤဓာကိုဆောင်သည်မဟုတ် မကောင်းသောအကျင့်ကိုကျင့်သောသူတို့ကိုအပြစ်တရားစီရင်ရာ ရာဇဝတ်ပေးပိုင်သောသူသည်ဟုသောဘုရားသခင်၏အစီကံဖြစ်သည်ထိုကြောင့်ရာဇဝတ်ကိုကြောက်သောကြောင့်သာမင်းအာနာစက်ဤအုပ်ဆိုးခြင်းကို ဝန်ခံရမည်မဟုတ် ကိုကိုကိုတည်သောစိတ်ကိုထောက်၍ဝန်ခံရမည် ထိုအကြောင်းကြောင့်အခွန်တုပ်ကိုပေးကြလော့မင်းတို့သည်ဘုရားသခင်အမှုဆောင်ဖြစ်၍အမှုတော်ကို အမြဲထမ်းကြ၏ထိုကြောင့် လူအသီးသီးခံထိုက်သည့်အတိုင်းပေးကြလော့အခွန်ကို ခံတိုက်သောသူအားအခွန်ကို၎င်းအကောက်ကိုခံတိုက်သောသူအားအကောက်ကို၎င်းပေးကြလော့ကြောက်ထိုက်သောသူကို ကြောက်ကြလော့ယူသည်တိုက်သောသူကိုယူသည်ကြလော့အငယ်ရှိမှ30အချင်းချင်းချစ်ချင်းမေတ္တာမှတပါအဘဲကျွေးမြမတင်စေနှင့်သူတစ်ပါးကိုချစ်တော်သူသည်အကျင့်တရားနှင့်ပြည့်စုံပြီအကြောင်းမူကား သူ့မယားကိုမပြစ်မှားနှင့်လူအသက်ကိုမတတ်နှင့်သူ့ဥစ္စာကိုမခိုးနှင့်မမှန်သောသက်သေကိုမခံနှင့်သူ့ဥစ္စာကိုတပ်မက်လိုချင်သောစိတ်မရှိစေနှင့်ဟူသောပညတ်မှစ၍အခြားသောပညတ်ရှိသမျှတို့သည်ကိုယ်နှင့်စပ်ဆိုင်သောသူကိုကိုယ်နှင့်အမျှချစ်လော့ဟူသော ပညာတစ်ခု၌အပါဝင်ဖြစ်ကြ၏ချစ်ချင်းမေတ္တာရှိသောသူသည် ကိုနှင့်ဆက်ဆိုင်သောသူ၏အကျိုးကိုမဖျက်ဆီးတတ်ထို့ကြောင့်ချစ်ချင်းမေတ္တာသည်အကျင့်တရားနှင့်ပြည့်စုံရာဖြစ်သည်အငယ်7မှ14ထိုမှတပါငါတို့ကိုကယ်တင်သောကျေးဇူးတော်သည်ငါတို့ယုံကြည်သောနေ့ရက်၌ဤသည်ထက်ယခုတာ၍ဤသောကြောင့်၎င်း ညအချိန်ကုန်လူ၍နေ့အချိန်ရောက်လူသောကြောင့်၎င်းယခုအခါအိပ်ပျော်ရာမှနိုးရသောအချိန်ရောက်ခဲ့ပြီဟုငါတို့သည်သိ၍ကာလအချိန်ကိုထောက်လျက်မှောင်မိုက်၏အကျင့်ကိုပယ်ရှား၍အလင်း၏လက်နှင့်ဆုံကိုဝတ်ဆင်ဆောင်ရွက်ကြကုန်အံ့ပွဲလုပ်ခြင်းရင်မျိုးတောက်ကျူးခြင်းမတရားသောမေထုံ၌မိဝဲခြင်းကိလေသာညှဉ်းညူးခြင်းရန်တွေ့ခြင်းဂုံပြိုင်ခြင်း အမှုတို့ကိုကျင်ဆောင်၍ နေ့အချိန်၌ကဲ့သို့တင့်တယ်လျှောက်ပတ်စွာကျင့်ဆောင်ပြုမူကြကုန်အံ့သခင်ယေရှုခရစ်ကို ယူတင်ဝတ်ဆောင်ကြလော့ကိုကာယဤတတ်မြင့်ခြင်းအလိုငှာမကြံစီကြနှင့်